စိတ်ကဒုက္ခခေါ်လာတာသရင်သုံးပတ်ကျော်ကျော်သရင်လေးပတ်နည်းနည်းရှိသွားပါပြီအဲဒီသုံးမျိုးတွေကအတ္တသမပဏိတိဒီရဲ့စိတ်ကိုစိတ်ရှင်ကိုစိတ်လမ်းရောက်တဲ့အောင်ဒီလမ်းမှန်စွာထားခြင်း တရားစိတ်တစ်ခုလုံးကိုလှုပ်စိတ်သုံးမျိုးလုံးချိုးရကြဖြစ်အောင်ထားရင်ဆိုတာပေါ့လေပြောခဲ့ပါလားအတ္တသမပတိဖြစ်ပုံလည်းပဲလုပ်ငန်းတွေနဲ့တွဲဆက်ပြီးတော့တွဲဆက်ပြီးတော့ပြောခဲ့ပါတယ်ပြည့်စုံနေတော့မဟုတ်သေးဘူးပေါ့လေဆိုတော့တိတာယုံဖြစ်ရတော့ ဆက်လောက်တော့ပြောခဲ့ပါတယ်ဒီ160စကားလည်းပဲမစားခင်မဲ့သိတော့ခေါ်ပဲဟောမယ်ဆိုရင်တော့ဆက်ဟောကြရအများကြီးရှိပါတယ်ဆိုတော့ဒီတစ်ပတ်တော့တော်တော်လည်းပဲရှင်းလိုက်ရပါမယ်ကိုယ်စိတ်နဲ့ဆိုရင်တင့်တယ်လှဖို့မြင့်ထေဝအောင်ပုံသွင်းရတာကိုယ်ရစိတ်ရ ဒီမျိုးပါပဲကြည့်နေတာပါတော့သူတို့ဖြင့်စိတ်ကိုကြည့်ရင်လို့ရှိရင်စိတ်ကောင်းလေးတွေရှင်းလာတဲ့ကစိတ်လမ်းကြောင်းတည့်လာတဲ့အခါကိုယ်မြာလေးလည်းအလိုလိုဒီကိစ္စရှင်းဒီရှင်းနိမ့်ရရှင်းချမ်းမြစ်တဲ့ဆရာလေးတွေရှင်းလာတော့နှုတ်ပြောဆိုလေးတွေလည်းပဲချောချောမောမောဖြစ်လာတော့တာပါအကြည့်ကင်းအောင် ကိုယ်လုံးစိတ်ထားသုံးလုံးသုံးပါလို့ပေါ့လေ။ဒါတွေရှိပြီဆိုရင်ဒီကြည့်ရခေါ်တာပါပဲ။ပြီးတော့အထုသလောက်ကြည်ကြည်လာလို့ရှိရင်ဒါမိမိရဲ့ဘဝဟာပြုပြင်ထားတော့ချိုးချအဖို့စီတော့တာကိုယ်နဲ့စိတ်ဒီနှမျိုးတင့်နေတယ်လှလှပါပါ ခြေရဝါဝါခန့်ငညာညာဖြစ်အောင်ဝင်နေတာပါပုံစံပြီးတော့ပါပဲဒါကိုဘုရားပုံစံရပါလောကီပညာတက်တဲ့ပုံစံလို့လည်းမလှပါဘူးစီဝါရေးပညာနဲ့စီဝါရေးနည်းနဲ့လည်းပုံစံလို့မလှပါဘူးရိုးရိုးလူဆက်ဆံရေးနဲ့လည်းပုံစံလို့မလှပါဘူးသိက္ခာဆုံးရတဲ့ပုံစံတွေမှာအထူးသဖြင့် တိပ္ပံဘာဝနာတရားပြည့်စုံခြင်းနဲ့လောက်တဲ့ပွားများခြင်းအပြင်ပုံစံတွေမှာဘောပုံလေးတွေအစဆုံးရတယ်ကွာအဲဒါကတော့တိရိစ္ဆာန်တရားနဲ့အဖြစ်ပြုံလေးတွေကိုရပောင်း60နီးနီးဟောခဲ့တာလူရေးပြီးတဲ့လောက်တော့ဖြစ်တော့ပါဘူးဒီနေ့သက်သိမ်းကောင်းပါလိမ့်မယ်ဒီ14ပါး တစ်ခုနဲ့ခုဆက်ဆက်ပြီးတော့ဖြစ်ပုံလေးတွေအဲကျော်ရွှေရအဆုံးသတ်နေလို့ပြောပါမယ်စတ္တာရိမာနိဒိဋ္ဌိစိတ်ကာလိယေဟိသမနာကတာနာဒေဝမနုသာနာစိတုစိကဝတ္တတိယေဟိသမနာကတာဒေဝမနုသာနတ်ရှိရစေဝ မဟာတတ္တဝိပုလတ္တပပုဏ္ဏတိဘောဂိစုဒီခုတော့ကြည့်စုံမှုခေါ်တဲ့သပ္ပတိ14မျိုးအာဒါတွေပဲရင်း14မျိုးတို့နဲ့သမတိ14မျိုးတို့နဲ့ပြည့်စုံတဲ့လူတွေလက်တွေမှာအခုပြောမဲ့သမတိ14ပါး လေပတ်ပြီးတော့ကောင်းစားလာနိုင်တယ်ကောင်းစားလာနိုင်တယ်လို့ဆိုပါတယ်ရင်းတပတ်ကြီး14ပါးနဲ့ပြည့်စုံတဲ့နတ်တွေလူသားတွေဟာမကြာမီပဲမိမိတို့ရရှိတဲ့ဒီဥစ္စာရှာရာစသည်ဒီလိုကိစ္စအရရတည်းပါ ကြီးကျယ်မြင့်မြတ်တဲ့အနေမြင့်မောက်အဆင့်တန်းမြင့်တဲ့အနေပေါ့လေအဲ့ဒီအနေသားလဲရောက်နိုင်ပါလေတဲ့ဒီစကားလေးနဲ့ဆောက်ပြအမိတ်ရှိပါတယ်ကတမဏိတ္တာရိတပတိ14မျိုးလို့ဆိုတာပါရီတော့ပฏิဝတိသဝါသော တင့်တင့်လျောက်ပါသောနေရာဌာနမှနေရာချင်းကတပါသဗ္ဗရိသဘာဝစေယောသူတော်ကောင်းကိုအမိပြုရခြင်းအာကိုရခြင်းကတပါအတ္တသမပဏိတိမိမိရဲ့စိတ်ရှင်ကိုအလေးအကျင့်တစ်မျိုးအလေးအကျင့်မျိုးနဲ့လမ်းကြောင်းမှာထားရခြင်းပြုပြင်ရခြင်းကတစ်မျိုးနဲ့ ပုပ္ပိဇကတပုံရတာရှင်းရှင်းတော့ပွားပုံရတော့ကကုသိုလ်ကိုစီးပူးခဲ့ခြင်းကတမျိုးတဲ့ဒီမှာဒီဘောပိတ်ဆိုရင်စက်တာဒီစက်ကဒီလေးမျိုးလိုပဲတဲ့ဆက်ဆရာကအစပြုထားတဲ့စကားအတိုင်းပဲဒီကုန်းချုပ်ပြီးတော့မိကြတော့မှာပါလေဒီငကောကအစပြုခဲ့တဲ့စကားလေးနဲ့ ဆုံးသတ်စကားနဲ့ပေါ့လေပေါင်းစပ်ပြီးတော့စပ်ပေါ်ရမှာပါပဲဒီနေ့ကဒီသဝါဒဆိုတာဒီအင်္ဂုတ္တရနိကေအထက်ကအထက်ကပါတော့ဒီမျိုးလည်းပြောထားပါတယ်တခြားတုတ်တန်တွေမှာတော့ပฏิတုပဒေသအရာ၃မျိုးဖွင့်ဆိုထားပါတယ်ဒီဥဒ္ဒရနိကေသက္ကတာမှာတော့ ပရိသတ်၄မျိုးနေထိုင်ရာဌာနပရိဒီပါသိစားပါပဲဘိက္ခုကတစ်မျိုးဘိက္ခုနီကတစ်မျိုးဗုဒ္ဓလက်ထက်တော်ကဟောခဲ့တဲ့တရားဆိုတော့ဘိက္ခုနီချက်ပြောဟောအခုတော့ဘိက္ခုနီခြေတော်ဝါဒသာသနာမှာမရှိတော့ဘူးသူ့ရဲ့နေရာမှာဥက္ကလာတိလရှင်ခေါ်တဲ့သိက္ခာဝတီချက်ပဲဆိုရင်တော့တင်ပြပါလား ဥပသကယနာသုံးရပ်ကိုရှိကကိုယ်ပဲတဲ့တရားကတစ်မျိုးနဲ့ဥပသိကယနာသုံးရပ်ကိုရှိကကိုယ်ပဲတဲ့ဓမ္မကတစ်မျိုးအာလုံး၄မျိုးပရိသတ်၄မျိုးအဲဒီပရိသတ်၄မျိုးရှိရဌာနပရိဒီပါဒိသပဲသို့သောယဟန်ဤကမတ္တသိက္ခုနီဤကမတ္တသို့မဟုတ်သီလရှင်ဤကမတ္တ တပယောကြမှုံခွာမှာဥပဒနာဥပဒိကညီကမတ္တတော့မဟုတ်ပါဘူးတပယောကြလို့ရှင်းရဟန်းတဲ့ဘုခေဆိုလို့ရှိရင်ဧကဝတိဥပဒကဥပစိကပါလေဒါနလောက်သိရတဲ့ဟောမျိုးမဟုတ်ပါဘူးဒါနကအပယိကကုသိုလ်လေးပါအခြေခံဒီလောက်ရှိပြီးတော့ဒီတိသဘောနာတရားကြီးရှင်းလောက်အထုတ်လို့ သမယောကြလွန်အဆင့်ရောက်နေတဲ့ရှင်ဟန်စသည်ပုဂ္ဂိုလ်မျိုးမျိုးကိုဆိုလိုတာဖြစ်ပါတယ်။အဲဒီလေးမျိုးရှိတဲ့နေရာဌာနဟာပฏิဒုဝတိစပါပဲတဲ့တင့်တယ်မြောက်ပတ်တဲ့နေရာဌာနပါပဲလို့ဆိုရတယ်။ဒါဟာသမ္ပတိတစ်မျိုးပါပဲ။သမ္ပတိဆိုတဲ့အဓိပ္ပာယ်ကတော့အလားအလာကောင်းလို့ဒီလိုပဲကျန်ရမှာပါပဲ။ အလားအလာကောင်းအခြေအနေကောင်းပေါ့ဒီလိုပဲဆရာခေါ်ပါမယ်နောက်ရနိုင်တဲ့သမာဓိကြီးဖြစ်ဖို့ရအထူးသဖြင့်အတ္တသမာဓိကြီးဖြစ်ဖို့ရအတွက်နေရာကောင်းရောက်သွားတော့ပဝိဉ္ဇဉ်ကောင်းနဲ့တွေ့ပြီဆိုရင်ပဝိဉ္ဇဉ်ပဝိဉ္ဇဉ်ကောင်းမှာရောက်ပြီဆိုလို့ရှိရင်တော့အလားအလာကြီးအများကြီးဖြစ်ဆရာရှိပါတယ်။ဟုတ်ကိုကြီးတရားနဲ့ပတ်သက်ပြီးတော့ ပျော်ရွှင်ဆမ်းမိကြရတယ်ပေါ့လေကြည်လျော်လိုက်ထွက်ချက်ကျေနပ်အားရဝယ်ကောင်းတဲ့အနေအထားကိုရောက်ဖို့အလားအလာရှိပါတယ်အဲဒါသမ္ပတ္တိလို့ခေါ်တာပါပဲပြီးတော့ဒီအခြေကောင်းနေကောင်းနေနဲ့ဆုံးလို့ကိုယ်ကလည်းပဲကိုယ့်ဘဝကိုပြုကျင်နေဆိုရင်သမ္ပတ္တိဆိုတာကအောင်မြင်ဖို့ကြည်ကြည်ဖို့ဟုတ် စိုးရပိုင်ဆိုင်ဖို့ကိုယ်တို့လို့ရှိရင်ကိုယ့်အကိုရသွားတာပါဆိုအောင်ရင်အောင်မြင်ရနိုင်တယ်ဆိုတဲ့အစိတ်ပဲပေါ့တနည်းအားဖြင့်လည်းကိုယ့်ကိုယ်ကိုတာဝန်ယူပြီးတော့ပေါ့လေကိုယ့်ကိုယ်ကိုတည်တော်တဲ့နိလနဲ့ပြုကျင်ပေးလို့ကိုယ်တို့တတိယဘာဝနာတရားတွေအားထုတ်လို့ဒီရရှိတဲ့စွမ်းကျင်ဖို့ပေါ့လေ ဒါကိုလည်းပဲစံပတ်တိလို့ဆိုရတယ်။နိလကကျိုးပန်းအားထုတ်လို့ရရှိတဲ့အရာပေါ့လေ။စံကျင်မှုပညာရစပြီးပေါ့လေ။ဟုတ်ကျိုးပန်းလို့အကျိုးတရားအနေနဲ့ထုံးကားလာတဲ့သဘောကိုစံပတ်တိလို့ခေါ်တာပါပဲ။မကျိုးပန်းမဲ့လည်းတော့ကောင်းတဲ့အရာတွေကတော့ဘယ်နည်းနဲ့မှဖြစ်နိုင်ပါဘူး။အလုံးစုံလိုက်မယ်ဆိုလို့ရှိရင် စီးပွားချမ်းသာတိုးတက်ဖို့မျိုးတဲ့ဆိုတဲ့အဓိပ္ပာယ်ရပါတယ်သမ္ပတိကဘုရားကဘိက္ခုအဓိပ္ပာယ်ပြောခဲ့ပါတယ်ဘိက္ခုဆိုတာပန္နယဝဆင်းရဲ့အပြစ်တွေကိုမြင်ပြီးတော့ကြောက်လန့်ပြီးအဲဒီပန္နယဝဆင်းမှ တကယ်လုံးရောက်လို့တဲ့စိတ်ဆန္ဒတွေဖြစ်ပေါ်ပြီးသံဃာရှင်ရဲ့ဖြစ်ခြင်းရဲ့အကြောင်းသိမိတာတွေကိုကုလသတိပဋ္ဌာန်ကြီးနဲ့ဖောက်ခွဲဖြစ်ပြီးနေနေနေတဲ့ပုဂ္ဂိုလ်နေနေလို့ထိုက်တာတည်းများအရိယာစီရောက်တဲ့ပုဂ္ဂိုလ်ကိုသိခုလို့ခေါ်ပါတယ်အဲ့ဒီရှင်မြောက်သိပြီလေလို့ယူသားသားနဲ့သံဃာဝိ ကိုယ်ဆင်းရဲမှလွတ်မြောက်ဖို့ရာပေါ်လေဒီတရားတွေအထုတ်နေတယ်ဆိုလို့ရှိရင်သိက္ခုပြီးရတာပါပဲဘာမှမလုပ်ခဲနဲ့သင်္ကန်းပတ်ထားပြီးတော့စာပေတင်ကြတာလည်းမရှိဆရာကောင်းတွေတိုင်ရှင်းကပ်ပြီးတော့ဩဝါဒခံတာလည်းမရှိသီလကျင့်သုံးဖို့ဆိုတာလည်းမေ့အလိုလိုသီလဘာဝနာတရားအထုတ်ပြီးတော့ စိတ်နေစိတ်ထားကြီးသိနေဖို့နဲ့အသိဉာဏ်ကြီးသိဖို့ဆိုတာလည်းမရှိအဲ့ဒီလိုအစဉ်အလာကဘိက္ခုရာကတော့တမယောကြဘိက္ခုလို့ခေါ်ပါတယ်တမယောကြဆိုတာမှုံမွှားမွှားပဲမပြတ်မသားပဲမရေမရပဲမမေရရဘာမှမရှိဘူးအရာရာမှာ ဘုရားရဲ့ကျိုးနဲ့ပတ်သက်လာလို့ရှိရင်ရှိနေတာပဲအထုံးမှုကမရှိတော့တကယ်ဒီလသမားကြီးပညာနှစ်တာကကျင်းနေတော့အဆောင်ရောက်မယ်ဘုရားဘာသာရေးရနဲ့ပတ်သက်လာလို့ရှိရင်ဘာမှသိနာလည်းမဟုတ်ဘူးစုစီစီညောင်နာနာအမိကဘိက္ခုပဲအဲဒီအမိကဘိက္ခုဆိုင်ပါဘူး အမိကဒီလောက်ရှင်နဲ့မဆိုင်ပါဘူးအမိကဥပစိကနဲ့မဆိုင်ပါဘူးအမိကဥပစိကနဲ့မဆိုင်ပါဘူးကုလတရားတွေအားထုတ်လို့တရားရဲ့အဖြစ်သာသာတွေသိပြီးတော့ပေါ့လေတရားကိုအမြတ်လို့ပြီးတော့ယုံကြည်ဗုဒ္ဓလည်းယုံကြည်သံဃာလည်းယုံကြည်ပေါ့လေယုံကြည်တွေဆိုင်ရတဲ့ပုဂ္ဂိုလ်တစုကဘိက္ခုစသည်ဆိုရပါတယ် အဲ့ဒီပုဂ္ဂိုလ်ကြီးရှိတဲ့နေရာသိမှာလေသမယောကြဘိက္ခုကြီးရှိတဲ့နေရာတော့ပရိဒီဝတိစရောဟာထည့်ဖို့တော့သိမလွယ်ပါဘူးတနည်းအားဖြင့်လည်းပဲကာလအစရှိတဲ့ပုံရကရိယာဝတ္ထုတို့ဖြစ်ထွန်းရာဌာနပါကုသိုလ်ကောင်းမှုပြည့်စုံပြည့်ပြည့်စုံစုံပြုနေရာဌာနကိုလည်းပရိဒီဝတိစလို့ခေါ်ပါတယ် ဒါနာကုသိုလ်တွေလို့လလဒီကတွေပြည့်စုံဆုံးလျောက်စိတ်တော်ကိုအတိမတိုးစေနဲ့အရှင်းရင်းနဲ့ဘာဝနာတရားတွေပေါ်လည်းအထောက်ဖို့ဆိုတော့ပုညကရိယာက10ဝါတော့ရှိပါတယ်ပုညဆိုတာတကယ်ပြုလုပ်တဲ့ပုဂ္ဂိုလ်ရဲ့ဘဝဖြစ်စဉ်ကိုသတ်ရှင်စေတတ်တဲ့သဘောလို့ဆိုပါတယ် ချောမိုးစီတတ်တဲ့သဘောလို့ဆိုပါတယ်။သဘောစစ်တွေကိုချောမိုးစီတတ်တယ်ဆိုလို့ရှိရင်ဓမ္မိတဏ္ဍဖာမကြည့်သေးလို့ရှိရင်ပြည့်စုံတဲ့ဖြစ်တဲ့တရားလို့လည်းဒီလိုအဓိပ္ပာယ်ရပါတယ်။ဖြစ်တဲ့တရားဆိုလို့ရှိရင်တော့ဒါလောက်ထိုက်တဲ့စည်ရင်းထဲမှာပါသွားတာဟုတ်လို့သူ့ကိုကရိယာလို့ခေါ်ပါတယ်။ မိမိရုပ်နာစီကိုဖြည်းဖြည်းတန်ရှင်းပြီးတော့လူဝင်ဆန္ဒကိုဖြည့်တင်းပေးတယ်ဆိုရင်လှုပ်ထိုက်တဲ့အရာကပါသွားပါပြီအဲ့ဒါကရိယာလို့ခေါ်ပါတယ်။နေရာပေါင်းလိုက်တဲ့အခါကျတော့ပုံရကရိယာလှုပ်ထိုက်တဲ့ကုသိုလ်တွေလို့ဒီလိုပြောပါပါပဲ။လှုပ်ထိုက်တဲ့ကုသိုလ်တွေလို့လို့သူ့ဉာဏ်နဲ့သူပြည့်စုံကျင့်တော်တွေလုပ်ပြီးဆိုလို့ရှိရင်ချမ်းသာတည်ရခြင်းရဲ့တရားအကြောင်းဖြစ်တာမလို့ဝတ္ထုလည်းခေါ်ပါတယ်။ အားလုံးပေါင်းလိုက်တဲ့အခါကျတော့ပုံရကရိယာဝတ္ထုတဲ့မိမိရုပ်နာရှင်ကိုဖြည့်ဆင်းတာရှင်းစီပြီးတော့လူရင်းဆန္ဒကိုဖြည့်တင်းပြီးတော့တဲ့တကယ်လှုပ်ထိုက်တဲ့ကုသိုလ်တရားတွေမိမိတဏ္ဍမှာရှိထားပြီဆိုလို့ရှိရင်ချမ်းသာလူရခြင်းရဲ့အဲတရားတွေလို့ဆိုတာပေါ့လေဒီမှာအဲဒီတရားတွေခေါ်ရတဲ့နေရာဌာနစစ်ထုံးရာဌာနဟာပရိဒုဝတိခခေါ်တာပါပဲ ဒီတော့ပြည့်စုံအောင်ယူလို့ရအတွက်ပြိပတိဆောက်နေခွင့်ရပြီဆိုရင်ပဲမိမိအဖို့အလားအလာကြီးကောင်းလာပါပြီ။ဟင်းအဲ့တော့သမ္ပတိခေါ်တော့ပါပဲ။နောက်တနည်းကတော့ဗုဒ္ဓဝါဒခေါ်တဲ့သာသနာထိုးခါရဌာနကိုလို့ရှိသုံးမျိုးလို့ အပြည့်မကင်းမတန်ရှင်ရိုင်းဆိုင်ချမ်းသာပူလောင်ဆင်းရဲဆိတ်ဆုပ်စရာတွေဟောတယ်ပယ်ရှားနိုင်တဲ့ကြည့်ကြတဲ့ဟိုကြရတဲ့စီကံတရားဘောလေတတ်မှတ်ပေးတဲ့စီကံဥပဒေဘောလေတဘာဝိရိယထုံးကားရာဌာနဘောလေစိတ်ဌာနဟာပฏิဒီဝတိစာလို့ဆိုပါပါပဲ ဒီတော့အဲ့ဒီလိုနေရာဌာနမျိုးရောက်ပြီဆိုရင်နေရာကောင်းနေရာမှရောက်ပြီလို့ဆိုရမှာပါပဲရောက်တယ်ဆိုတော့အဲ့ဒီနေရာမှာမိုးထွားတာပဲဖြစ်ဖြစ်နောက်တင်တော်တို့အကြောင်းအားလျော်စွာရောက်လာတာပဲဖြစ်ဖြစ်ပေါ်နေတယ်မှာဒါအလားအလာကောင်းလာပါပြီဒီတော့ဒီဌာနမျိုးဟာပုဂ္ဂိုလ်ကောင်းနေရှိတယ်လို့ဆိုတော့တစ်ချိန်ချိန်မှာတော့အဲ့ဒီပုဂ္ဂိုလ်ကောင်းနေတဲ့ ဆုံးညတော့မှာပါပဲနေရာဌာနမှာနေရာကောင်းမှာနေရတော့တင့်တော်တဲ့နေရာမှာနေရတော့ပုဂ္ဂိုလ်ကောင်းနေတဲ့တွေ့ဖို့ရအတွက်အလားအလာကောင်းပါလေတော့ဒါသံပတ္တိဆိုတာဒါပါပဲအလားအလာကောင်းလာအဲတော့ပုဂ္ဂိုလ်ကောင်းနေတဲ့တွေ့ရတာသဗ္ဗတိဆိုပါဝရှိရလို့ခေါ်ပါတယ်ကွာသဗ္ဗတိဆရာဆိုတာပညာရှိသူတော်ကောင်းကိုဆိုတာပါပညာရှိသူတော်ကောင်းတွေကအမျိုးမျိုးဖွင့်ထားပါတယ် အကျဉ်းစားဖတ်ဖို့ကတော့ဓာတုစရိတ်၃ပါးဟိုသုတိစရိတ်၄ပါးနဲ့မနောတုစရိတ်၃ပါးရှောင်ရှားပြီးတော့ကောင်းတဲ့ကုလစိတ်ကအကျိုးကိုမြာမြာပြည့်စုံတဲ့ပုဂ္ဂိုလ်ဒီရရှိသောကောင်းလက္ခဏာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒီရဌာနမှာသဗ္ဗုရိသလို့ဆိုပါပါပဲ အဲဒီတော့မှဗုဒ္ဓကတော့အကောင်းဆုံးအမြင့်ဆုံးသဗ္ဗတိကလို့ဆိုမှာပါပဲနေရာကောင်းနေရာမှရောက်တော့ပုဂ္ဂိုလ်ကောင်းပုဂ္ဂိုလ်မှန်လေးကိုမိခိုရပြီဆိုရင်သူတို့ထံကအကြောင်းအားလျော်ဆိုတာပေါ့လေကောင်းကျိုးချမ်းသာရရှိဖို့ရာညှိကြချက်ဓမ္မတွေရပါပါပဲဟွန်းပြီးတော့ကိုယ်လုံး နှမျိုးအစိုးရကြနေသထိုင်တာအောင်ပေါ့လေလူစည်းကမ်းလူစည်းကမ်းဥပဒေတွေပေါ့လေပါဒါတွေလည်းပဲသင်ပြပါပါပဲဘုန်းကြီးဆက်ကရောက်ရှိရေးအတွက်သင်ကြားချက်ရလို့တတ်တာတရားလေးဖြစ်ပြီးဆိုရင်ကိုယ်ကလည်းလိုက်လာလို့ဆိုရင်ကိုယ်အကျိုးကျေးဇူးရှိတယ်ပါပဲရှိကတည်းကလူပိကအောင်နေတတ်လို့ရှိရင်အနည်းဆုံး၅ပါးတိလာပြည့်စုံရင်ပဲ လူပြီးသားတာပါပဲစိတ်ရစိတ်ထားကြီးကြည့်ရလို့စိတ်ထားလေးတွေထိုက်တော့ပေါက်ပြီဆိုရင်မေတ္တာကရုဏာနဲ့နေတတ်ပြီဆိုလို့ရှိရင်လူလူစိတ်ထားတတ်ပြီပေါ့ကုလသတိပ္ပဘာဝနာတရားတွေအားထုတ်လို့ဥပဒနာဉာဏ်ရှင်ကြီးအစဉ်တိုင်းတက်ပြီးတော့အနည်းဆုံးတစ်မိနစ်ခေါ်လောက်ရသွားရင်ပဲလူထက်လူပေါ့ကိလေသာထူပြောတဲ့ဥဒ္ဒေအနေရနေပြီးတော့ မြင့်တက်သွားတာကိုလည်းလူထက်ပြီးဖြစ်နေတာပဲအဲဒီအခွင့်အရေးတွေရပါတယ်ဒါကသူတော်ကောင်းကိုကြီးခိုးရတဲ့အတွက်သူတော်ကောင်းဆံမပေါ့လေလူပိတာအောင်ကျင့်လို့လည်းနေတယ်လူလိုစိတ်ဓာတ်အောင်ကျင့်လို့လည်းနေတယ်လူထက်ပြီးဖြစ်ရေးအတွက်အခုလိုလက်တွေ့ကြတဲ့ပြိဿဘာဝနာတရားတွေကျင့်လို့လည်းနေတယ်ပေါ့ဒါရရှိဖို့တော့သိကြတာပါပဲဟုတ်ဘုရားလက်ထက်တော်ကလည်း မြတ်စွာဘုရားတကယ်သူတော်ကောင်းကြီးအစီခိုးရတဲ့အတွက်အဲယဟန်နေရလူတွေရောပေါ့လေယဟန်နာကြီးဖြစ်သွားတာကြီးအများကြီးရှိပါလိမ့်အနည်းဆုံးသတ္တဝါဖြစ်သွားတာကြီးမလဲပါဘူးဒီမှာလည်းသာသနာရှိသူများပါတယ်ဒီမှာပုဂ္ဂိုလ်ကောင်းကြီးခိုးရတဲ့အတွက်ဒါကြောင့်မြတ်စွာဘုရားကပုဂ္ဂိုလ်ကောင်းကြီးခိုးရပြီဆိုလို့ရှိရင်မြတ်တော်ရှင်ရှင်သုံးရေးမှာရာလုံးကြီးအကျိုးရတယ် ရှင်နန္ဒကတော့ပုဂ္ဂိုလ်ကိုမိရလို့ရှိရင်တဝက်ပေါ့လေရာခိုင်နှုန်း90မြတ်တော်ကြီးရှင်လုံးရေးမှာတည်ကြပြီကျန်တဲ့ဟာကတော့အဲ့ဒီပုဂ္ဂိုလ်ကိုယ်အားထုတ်လို့ရှိရင်ရာခိုင်ကျန်တဲ့ရာခိုင်နှုန်း90ပြည့်ပါပေါင်းလိုက်လို့ရှိရင်ရာခိုင်နှုန်းပြည့်ပေါ့လေဘုရားမြတ်စွာဘုရားအဲ့ဒါကိုပယ်ချပါတယ်ပုဂ္ဂိုလ်ကောင်ကြီးခိုးရလို့ရှိရင်ရာဆုံးပြည့်မြတ်တော်ကြီးရှင်လုံးရေးမှာ အောင်မြင်နိုင်တယ်လို့ဆိုရတယ်ကောအဲတော့ဒီလိုကောက်ဖြစ်ပေါ်ရတာဟာမိမိတို့အတွက်ကိုလို့ရှိသုံးရောလို့အပြည့်နဲ့သာရှင်းပြီးတော့သတ်နိုင်ရှင်ရင်ရင်ကြီးနဲ့ရှင်းတမ်းမြင့်တဲ့တရားတွေအထုခွင့်အပြည့်ရနေပါတယ်ကောသူတို့ကနိလန်းနေအပြည့်ရနေပါတယ်ကောအခွင့်အရေးအမှန်ပါပါတယ်ဆောင်းလို့နေရာကောင်းနေရာမှာရောက်ပြီဆိုလို့ရှိရင်ပုံရိပ်ကောင်းတွေ့ရတော့ကိုယ့်ဘဝ ပြုပြင်ရေးခါတော့အများကြီးအလားအလာကောင်းပါလေဒီလိုကောင်းကိုဟူဆိုရတဲ့အတွက်ကိုယ်နေနေထိုင်ပြီးဆိုရပြုပြင်တဲ့နည်းတွေဆိုတော့သမတိစရပါအနေနဲ့ကြားထားတော့မရှိပါဘူးဒါပေမဲ့လို့သူတော်ကောင်းဆန်ချင်းကပ်ရပြီးအာဟုတခုနဲ့ချင်းကပ်ရပြီးဆိုလို့ရှိရင်တော့သူတော်ကောင်းဖြစ်သူကတော့မနေပါဘူး ကောင်းကျိုးချမ်းသာရရှိဖို့ရာအတွက်တင့်တော်သလိုနိလန်းလေးတွေနေမယ်အချို့ကြဖြစ်ဖို့ရာအတွက်ပေါ့လေဒီကံတရားနေဖို့ရာနေနေမယ်ကောင်းကျိုးချမ်းသာဖြစ်စေတဲ့အနေနဲ့ကတော့မေတ္တာထားတော့မေတ္တာထားပြီးဆိုလို့ရှိရင်ဒီမျိုးကောင်းစားစေချင်တော့ပါပဲဒါတော့အစည်းကတိကမနေဘူးဆိုလို့ရှိရင်ဆဲရုပ်ကရောက်နေတာပဲအစည်းကတိကသတ်မှတ်ပေးလိုက်တာကလည်းပဲ ပြင်တာသနာလို့ပါပဲမေတ္တာနဲ့ကရုဏာပေါက်ဆက်လိုက်တဲ့အခါကျတော့อืมဒီကောင်းကျိုးချမ်းသာဖြစ်ခြင်းနဲ့နီးအဆိုးမဖြစ်ရအောင်ပေါ့လေဟန်တာတဲ့နီးတွေပေါ့လေဒီမှာရှောင်ရမယ်နီးရှောင်ရမယ်နီးရှောင်ရမယ်နီးအလိုလိုရသွားတော့ပါပဲဒီမှာအဲ့ဒါတော့ဆက်တစ်ပါးအနေနဲ့ပြမထားပါဘူးအဲ့ဒီပုဂ္ဂိုလ်ကိုရှင်းကားရတဲ့အတွက်အဲ့ဒီလိုမျိုးရပြီဆိုလို့ရှိရင်ကိုယ့်ကိုယ်ကိုအမြင်နဲ့အမြင်ကြည့်ကြတော့တာပဲ ကောင်းတာကတော့အများဆုံးပြုရင်လည်းကောင်းလာပါပဲအဲအများဆုံးပြုရင်လည်းတော့အခုသတင်းသုံးပါလို့ခေါ်ထားတဲ့အတ္တသမပဏိတိပါအဒီဒီလိုပါပဲဒီရဲ့အဲကိုယ်နဲ့စိတ်ဒီမျိုးရောပါလေကျေကျေစိတ်ကိုအဓိကထားပြီးတော့ပြုနေလို့ရှိရင်ကိုယ်နဲ့တို့အလိုလိုပဲချိုးကြသွားတာတဖြည်းဖြည်းကြည့်ပြီးမှများတဲ့ခါကျတော့စိတ်ရှင်စားလေးတွေကကောင်းတော့ ကိုယ်မူရလေးလည်းပဲယဉ်ကျေးလာတယ်နှုတ်မူရလေးလည်းပဲချောပေါ်လာတယ်ပေါ့လေအဲရှင်းလာတာပါလားအဲဒါဟာသူတော်ကောင်းကိုသိကိုရတဲ့အတွက်ရနိုင်တဲ့အကျိုးရလာပါပဲတော့နောက်ဆုံးဆက်တစ်ပါးကတော့ပုပ်ပိကတပုညတာတဲ့ပုပ်ပိရှိရှိသောဘုရားကကတပုညတာပြုခဲ့ရှိမှုခဲ့တော့ စုဆောင်းခဲ့သောကုသိုလ်ပါရမီရှိခြင်းနဲ့စုဆောင်းခဲ့တဲ့ကုသိုလ်ဆိုတာကတော့အတိညာမပါတဲ့ကုသိုလ်မျိုးတော့မဟုတ်ပါဘူးအတိညာပါတဲ့ကုသိုလ်ပါပဲအတိညာပါဘုံကတော့ကောင်းတဲ့ကိုယ်လက်စိတ်ဓာတ်အပြုအမူလေးတွေကကောင်းကျိုးဖြစ်စေနိုင်တယ်မကောင်းတဲ့မသာချင်းတဲ့ကိုယ်လုံးစိတ်ကအပြုအမူတွေဟာမကောင်းဘူးဖြစ်စေနိုင်တယ်ဆိုတော့ဒီလိုအခြေခံသိစိတ်ဓာတ်လေး ဒီလိုတိတိအခြေခံတိတိတော်လေးရှိရတော့အဆိုးနဲ့မကြုံရင်တော့မကောင်းတဲ့ကိုယ်စိတ်ဓာတ်ပြုမှုကြီးရှောင်တယ်ပေးရမယ်မကြုံရဘူးကောင်းတဲ့ကိုယ်စိတ်ဓာတ်ပြုရင်ကောင်းကျိုးရတတ်တယ်ဆိုတဲ့အသိစိတ်ဓာတ်နဲ့ယုံကြည်ခံယူပြီးတော့လို့ရှိဘူးတော့ကုသိုလ်ကောင်းမှုကိုဖြစ်ခဲ့တယ်သာနာကုသိုလ်ရဲ့သာနာကုသိုလ်ကအခုဘောဓမ္မတိဒီလကုသိုလ်ကလူဘဝလူဘဝနဲ့ဆင်းရဲတဲ့နတ်ဘဝ ဆောက်လာတော့လူဘဝအကောင်းဆုံးပါပဲပြီးတော့ဒီလူဘဝရတော့လည်းပဲသာမလူဘဝရောဟုတ်ဘူးပေါ့လေအဲဒီအတိညာပါတဲ့ကုသိုလ်ကစံတစ်ခုပဲတိုက်တာလောက်တဲ့အတိုင်းသာစံတစ်ခုပဲဆိုတော့စံပြဖြစ်လောက်အောင်လည်းပဲအတိညာပါရတာပါပဲအဲဒီအတိညာပါတဲ့ကုသိုလ်စိတ်နဲ့ ကုသိုလ်ကောင်းမှုပြုပြီးတော့ဖြစ်ပြီဆိုလို့ရှိရင်အဲ့ဒီကုသိုလ်ကပဲကုသိုလ်ရှင်ကိုတင့်တော်တဲ့နေရာဌာနအနိကပို့ဆောင်ပေးတော့တာပဲပြီးတော့ပုဂ္ဂိုလ်ကောင်းတွေကိုလည်းပဲမိခိုးစီခွင့်ပြုတော့တာပဲအခွင့်အရေးအခွင့်အရေးတွေရတော့တာအဲဒီပုဂ္ဂိုလ်တွေထံကပြုပြင်တဲ့ကိုယ့်ဘဝပြုပြင်တဲ့နည်းတွေရရှိပြီးတော့ ကိုယ်ဘဝပြုပြင်တော့တာပါပဲသို့တော်မပြုပြင်လာလည်းရှိပါတယ်အရေးစစ်အနည်းငယ်ကဆိုတဲ့အတိုင်းဒီလိုရှိရတာဟာဖြည့်ရှိကကုသိုလ်ကောင်းမှုရှိတယ်လို့နေရာကောင်းရောက်နေတာပုဂ္ဂိုလ်ကောင်းတွေနေရာကကိုယ့်ကိုယ်ကိုပြုပြင်တဲ့နေရရဲ့အခုလိုပြုပြင်နေရတာဆိုတာပေါ့လေအကြောင်းကိုဆက်နေပါလားအဲ့တော့ရှိကကောင်းလို့ရှိကပြည့်စုံလို့ယခုပြည့်စုံယခုပြည့်စုံတော့နောက်လည်း ပြည့်စုံပြီးတော့ဘုရားဆက်ဝိုင်းကြီးကိုလဲပတ်ပြီးတော့ကောင်းစားပါပါပဲတော်ယခုကောင်းဆိုတာကတော့အတ္တသမပဏိတိပါပဲတော်ကိုကိုကိုကြည့်ကြလားဒီကေဘုရားတိသာဘာဝနာနည်းနဲ့ကိုယ်စိတ်ရှင်လေးအချိုးရဖြစ်အောင်လို့ပုံကောင်းလေးတွေဖြစ်အောင်လို့ပုံတင်ပေးတာပါလေအခုဘုရားကပုံသွင်းပေးတာလို့ရှိရင်နောက်နောက်ဘုရားလည်းပဲအခုဘုရားကအတ္တသမပဏိတိဟာပုပ္ပိကတ္တပုညတာရှိပြီးတော့နေရာကောင်းရောက်နေတယ် ပုဂ္ဂိုလ်ကောင်းတွေရှိကိုယ်ဝင်ရနိုင်တယ်ပုဂ္ဂိုလ်ကောင်းတွေခံကဓမ္မဝိရိယလမ်းညွှန်ချက်ပေါ်လေရှိကဥရိလည်းပဲထပ်မှကြားရပြီးတော့ပုဂ္ဂိုလ်ကိုပြုနေလို့ရှိရင်ပို့ပြီးတော့အစဉ်တန်းနေမြင့်တက်လာနိုင်တယ်ပို့ပြီးတော့ဘောပေါ့လေအကျိုးကျေးဇူးတွေရှိနိုင်တယ်ဆိုတာပေါ့လေစက်ဝိုင်းကြီးတစ်ခုဆဲတဲ့ခါမှာလေပတ်ပြီးတော့နေတယ်လို့ပေါ့လေအဲ့ဒါကိုပဲပါဠိလိုစက်ကပမာလိုစက်ဝိုင်းပေါ့လေဒီမှာ အဲဒီဆိုရတယ်ပုဂ္ဂိကတပုံရတာသမတိစိတ်ကတိရိပတိဇဝါသခုနရှိကုသကရှိတဲ့ပုဂ္ဂိုလ်ကိုအနိကပုဆောင်ပေးပြီးတော့သူတော်ကောင်းတွေကိုပြီးခိုးခွင့်ရအောင်အလားလာကောင်းတယ်ဆိုတာပေါ့တကယ်ကိုယ့်ကိုယ်ကို ပြုကျင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့အဲဒီအလားလာဟာအောင်မြင်နိုင်တဲ့အလားလာပါပဲအတ္တသမပဏိတိစိတ်ကောင်းအောင်လို့သမတိစိတ်ကြီးကောင်းအောင်လို့ပြုကျင်လို့ရှိရင်အလားလာအမှန်ကောင်းအောင်မြင်တဲ့အလားလာလို့ဆိုရမှာပါပဲမပြုကျင်လုံးဝမပြုကျင်ပြုကျင်နေမယ်လို့လုံလောက်အောင်မပြုကျင်ဘူးဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်အဖို့တော့ အလားအလာမကောင်းသေးဘူးလို့ဒီလိုဖြစ်ရမှာပါပဲဆိုလိုတာကတော့တမတိဆက်၄ပါးကပฏิဒုဝါဒိသဝါစသဗ္ဗတိသဘာဝဆရာနဲ့ပုပ္ပေကတပုံရတာဒီ73ပါးပြည့်စုံနေပြီမယ်လို့အတ္တသမပဏိတိဆက်ပြက်လို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ကသိဥ္စာသေးဘူးလို့ဒီလိုဆိုလိုတာပေါ့နော်အခုရှင်းလင်းတင်ပြခဲ့တဲ့အချက်ဒီမှာ တကယ်ပါရမီကြီးပြည့်စုံတဲ့ယဟနာဖြစ်နေလို့တဲ့ပစ္စည်းမှဘုရိကပုဂ္ဂိုလ်များအတွက်တော့လုံလောက်ခွင့်ရှိပါတယ်။သမ္မာကောင်းမှုများရှိတဲ့ပုဂ္ဂိုလ်များတော့သိတော့စိတ်ချသေးပါဘူးလား။ဟုတ်။ဒါဆိုတော့သူကငကုမူလတက္ခံကမရင်းကျက်သေးဘူးလေ။ ပါရမီရှိတဲ့အနေနဲ့တက်ခံလေးကောင်းအောင်လို့ပြုပြင်ရသေးတာပေါ့ဒီမှာဒါလေးဒီသင်ချတဲ့တက္ကပြမယ်ဆိုလို့ရှိရင်ဘုရားလက်ထက်တော်ကာလကရှင်ဒီဝတ္တတို့ဟာပฏิဒီဝတိသဝါစာလေးရပါတယ်ပုဂ္ဂိုလ်လူမျိုးစုံတဲ့ဒါနဆိုင်တဲ့ကုသိုလ်ကောင်းမှုတွေလည်းပဲပြုနေရသာနာဘုရားဝါကသုခယုံနေမဟုတ်ဘူးဘုရားကိုယ်တိုင်လည်းပဲတက်တော်တရားရှိနေပါတယ် တိရူပဒေသကမှစိတ်တွေတော့ပြည့်စုံလာပါပဲပြီးတော့တကယ်သဗ္ဗတိသဘုရားရှင်ကိုလည်းပဲသိခိုရပါတယ်ဘုရားနဲ့လည်းပဲဒီကိုတိုးဝဲတော်တာပဲရောက်ခါလေးတော်တာပဲပြီးတော့ရှိကောင်းမှုများလည်းပဲဒီမှာရှိနေပါတယ်လောကီဇန်လေးအပင်ကြီးတွေရနိုင်လောက်တဲ့အခြေအနေရှိတယ်ဆိုတော့ ရှိကောင်းမှုရှိခဲ့ပြီဆိုတာလည်းပဲပြပါတယ်သို့တော့သမတိ14ပါးကအတ္တသမပဏိတိဆက်ချွတ်တယ်သွားပါတယ်အဲ့ဒီဆက်ပြက်သွားပါတယ်အဲ့ဒီဆက်ပြက်သွားတော့သူ့မှာဘုရားနဲ့အမြဲတမ်းဆက်ရပြီးတော့ဘောလေသူ့မှာအကျိုးမဲ့ဆုံးရှုံးနေလာသွားပါတယ်အဲ့ဒါဟာအရှင်ရှားဆုံးကာရကပါပဲဒီတော့သမတိ14ပါးတွေက အတ္တသမပဏိတိဆက်ဟာရှိကတုံယူပြည့်စုံမယ်လို့ကိုယ့်ကိုယ်မပြုပြင်လို့ရှိရင်တော့ပါမမထူးကြလောက်ဘူးလို့ဆိုရမှာပါပဲတော့ပြင်ဘုရားလက်ထက်တော်ကာလကဒုတိယတာရဲ့ဆိုရင်သားတော်အစ္စဒသတ္တိခေါ်တဲ့အစ္စဒဟာလည်းကောင်းမှုရှင်ပြောပါပဲ။တမယဖလားတို့လာပြီးတဲ့အဆုံးမှာ တရားနှလုံးသွင်းမယ်ဆိုလို့ရှိရင်အနည်းဆုံးသောတာပန်ဖြစ်နိုင်တယ်ဆိုရက်တရားအဆိုလို့ရှိပါတယ်။တာဝထောက်လို့ရှိရင်သူဟာရှိရှိဘဝကသောတာပန်ဖြစ်နေတော့အောင်ကောင်းမှုရှိခဲ့ပြီဆိုတာထင်ရှားပါတယ်။သောတာပန်မျိုးစိတ်ပါလာပါတယ်။ဒါတော့ဖခင်ကိုယ်တိုင်ကလည်းပဲသောတာပန်သူတော်ကောင်းကြီးဖြစ်ရတာပဲ။သူတော်ကောင်းကြီးရဲ့သားဖြစ်ရတာပဲ။ဟုတ် ဒါဘုရားသာသနာတော်ထိုးကားတဲ့ဌာနဘုရားတက်တော်တင်စားလည်းရှိနေတာပါပဲဒါပေမဲ့လို့ရှင်ဒေဝဒနဲ့ပေါင်းပြီးလို့ဖခင်တတ်တဲ့ကံကြီးထိုက်သွားတော့ဒုက္ခဗျာခုနသတ္တပတိအဲသတ္တဖြစ်နေလို့အဆွေကြီးလည်းဆုံးရှုံးပြီးတော့အလွန်အလွန်ကိုပဲရှိမှနှစ်နာဆုံးရှုံးသွားပါတယ်ဒါဟာလည်းပဲအတ္တသမပတိတိ စိတ်ကြီးပြက်လို့ဒီလိုဖြစ်ရတာဆိုတာကိုလည်းသိချင်စားတယ်။ဒီတော့ပုရိသနာဂတိခိလိတာသူပြောတဲ့ဒီဘဝအဖြစ်ဟာစိတ်ကိုကြောက်ရကောင်းတယ်။ဟမ်စိတ်ထုတ်ရလည်းအမှန်ကောင်းတာပါပဲ။တော်တော်ကိုသိမချပါဘူး။အဲဒီသိမချရတဲ့ပုရုษရှင်အနေထားမျိုးကိုပေါ့လေဖော်ပြနေရှိနေပါတယ်။ ပြီးတော့စိတ်ချရတဲ့ပုထုဇဏဂတိကနေပြီးတော့စိတ်ချရတဲ့စီစီနည်းမြတ်တဲ့အရိယာကိုအဖြစ်သို့ရောက်အောင်တော့လူတိုင်းလူတိုင်းမှာကြိုးစားအထောက်ဖို့ရပါတယ်အထူးသဖြင့်အတ္တသမပဏိတိစက်ကြီးကောင်းဖို့ရအတွက်ကြိုးစားဖို့ရတော့လိုနေပြီဆိုတာပြနေပါတယ်ဒီတော့လေးလေးနဲ့တိုက်တွန်းနေတာတော့ကိုယ်မှာအတ္တသမပဏိတိ ဆက်မရှိသေးလို့တော့မပြည့်စုံသေးလို့စိတ်ချတဲ့အနေထားကိုဒီကောင်းကောင်းသဘောပေါက်နားလည်ပြီးတော့စိတ်ချတဲ့အနေထားအောက်တန်းကြတဲ့အနေထားကိုအရှင်တန်းနေတဲ့အနေထားကိုအတ္တသမပဏိတိသပ္ပတိစိတ်ကြီးတဲ့ပေါ်လေပြည့်စုံအောင်ဖြစ်ပြီးတော့အရှင်တန်းဖြစ်မယ်ဆိုတာပေါ့လေဒီတရားတွေပဲမိမိဘဝကိုအရှင်တန်းဖြစ်ဖြစ်တည်ယူမယ် ဒီဘဝမှာပဲပေါ့လေရှင်တော်မြင့်တည်ယူမယ်ဆိုရက်အတိတ်ခံမျိုးနဲ့ပေါ့လေပฏิပတိသဝါစသဗ္ဗရိသဝဝစေယပုပ္ပေကတပုံရတာပေါ့လေအလားအလာကောင်းတဲ့ခြေပိုင်းသမတိ14ပါးအချိန်ထားပြီးတော့ခြေကပြည့်စုံလို့ယခုပြည့်စုံယခုပြည့်စုံလို့ရှိရင်နောင်လည်းပြည့်စုံပြီးတော့ဆက်ဝိုင်းလို့ အောက်တမကြပဲလေကောင်းစားချမ်းသာဖို့ရအတွက်ကိုယ့်ဘဝကိုပေါ့လေအတ္တသမပဏိတိစိတ်ကြီးမပြတ်စေပဲလေကောင်းတဲ့ကောင်းအောင်ပေါ့လေမုန်းမှန်ပြင်းပြင်းပြည့်စုံအောင်စိတ်ကြီးကောင်းအောင်ပြုလုပ်ပြီးတော့ကိုယ်ဘဝအစ်မြင့်နိုင်မြင့်တင်နိုင်ကြပါစေလို့လေးလေးနဲ့စိတ်တော်ရတဲ့ဒီနေ့တရားဆုံးတတ်လိုက်ပါတယ်